ကံကြီးခုနှစ်အငယ်1မှ9အိုမင်းသမီးခြေနှင်းစည်းလျက်တင်းခြေတို့သည် အလွန်တင့်တယ်ပါ၏တင်းခန်းစစ်တို့သည် လိမ္မာသောသူပြုပြင်သောကြောက်ကောင်းရနာကဲ့သို့ဖြစ်ကြပါ၏တင်းဤခန်းသည်အရေနှင့်ပြည့်သော ဖလားလုံးဖြစ်ပါ၏ဝမ်းသည်လည်းနှင်းပန်းစီချဲသောစပန်းပုံဖြစ်ပါ၏တင်းရင်သားနှစ်ဖက်တို့သည်တရေတငယ်အမွှာနှင့်တူကြပါ၏လေပင်သည် စင်စွယ်ရဲတိုက်ကဲ့သို့၎င်းမျက်စိတို့သည်ဟေရှပုံမြို့ဘာသရဘိန်တကားနားမှရှိသောရေကန်ကဲ့သို့၎င်းနှာခေါင်းသည်ဓမ္မတက်မြို့သို့မျက်နှာပြုသော လေဗနုန်ရဲတိုက်ကဲ့သို့၎င်းဖြစ်ပါ၏တင်ဤဥကောင်းသည်ကရမေလတောင်နှင့်တူ၍သပင်သည်လည်းနီမောင်းသောတစားဆင်မာ၏မင်းကြီးသည်จิตသောသပင်နှင့်နှောင်ဖွဲ့လျက်ရှိတော်မူ၏ငါချစ်သောနှမ ငါပျော်မွေ့ဖို့ရန်တင်းသည်အလွန်လှပေ၏အလွန်ချစ်ဖွယ်သောလက္ခဏာနှင့်ပြည့်စုံပေ၏တင်း၏အရက်သည်စွန်ပလင်ပင်ကဲ့သို့ဖြစ်၍တင်းရင်သားတို့သည်လည်းစွန်ပလွန်သည်ပြုတ်နှင့်တူကြ၏စွန်ပလွန်ပင်ကိုငါတက်မီအကိုင်းခက်တို့ကိုအကိုင်းမီဟုငါဆိုသောတဖန်တင်းရင်သားတို့သည်စပြစ်တီပြုတ်ကဲ့သို့၎င်းတင်းရှူသောအသက်အနံ့သည်ရှောက်ချိုသည်အနံ့ကဲ့သို့၎င်း သင်ဤနှုတ်သည်လည်းအကောင်းဆုံးသော စပြည့်ကဲ့သို့၎င်းဖြစ်၏ထိုစပြည့်ရည်သည်ငါချစ်ရသခင်ဖို့ ဖြောင့်စွာစည်းတတ်ပါ၏အိပ်ပျော်သောသူတို့ဤနှုတ်ခမ်းသို့အမတ်တမဲ့ရောက်တတ်ပါ၏အငယ်တဆယ်မှ73ငါချစ်ရသခင်သည်ငါကိုဆိုင်တော်မူ၏ငါအလိုတို့လည်းလိုက်တော်မူတတ်၏ကြွလာတော်မူပါငါချစ်ရသခင်ကြွလာတော်မူပါတောအရတ်တို့ထွက်သွား၍ ။ရွာတို့၌ညဉ့်ကိုလွန်စေကြကုန်အံ့။နံနက်စောစောထ၍စပျစ်ဥယျာဉ်သို့သွားကြကုန်အံ့။စပျစ်နွယ်ပင်သန်သည်မသန်သည်ကို၎င်း၊အပွင့်များသည်မများသည်ကို၎င်း၊ပုလဲပင်ပွင့်သည်မပွင့်သည်ကို၎င်းကြည့်ရှုကြကုန်အံ့။ထိုအရပ်၌ကျွန်မ၏မေတ္တာကိုကိုယ်တော်၌အပ်ပေးပါမည်။အနုဆေးပင်တို့သည်မွှေးကြိုင်ကြပါ၏။ငါတို့တံခါးနားမှာချိုသောအသီးမျိုးအသစ်အဟောင်းတို့ကိုကိုယ်တော်အဘို့ ကျွန်မသိုထားပါပြီ။ငါချစ်ရာသခင်